မဟောရတာတောင်ကြာသွားအဆက်ပြတ်သွားဒီနေ့တရားနည်းနည်းဟောရမယ်တဲ့ညကြတော့တောင်ဥက္ကလပဥက္ကလပစေတီအရိသွားဟောရအောင်ပါညကိုเจ้าနဲ့ကိုအလုတ်ရှုပ်ပါတယ်ဆိုမှအဲအဲ့ဒီညတရားပွဲတွေကလာလာနေ20 21ရက်နေ့ကလည်း မြောက်ဥက္ကလာပသွားဟောရတာရင်၄၅ရက်ကလည်းတာဂိတသွားဟောရတာသူက20ဘုန်းကြီးက25ရက်နေ့ပြည်ပါခရီးထွက်မှာအဲ့ဒါခီးထွက်ကန်နီးလို့လှုပ်เสียကိစ္စတွေများနေပါတယ်လို့ပြောတာတောင်းအတင်းရှောင်နေတော့ဒါနဲ့တရားဝဲလက်ခံလိုက်ရဟိုကိစ္စဒီကိစ္စများတော့ ဘွာတွင်းကဟောခဲ့တဲ့ဓမ္မစကြာတောင်အဆုံးမတတ်နိုင်နေဘူးဖြစ်သွားကြမ်းနေတယ်လေးလေးရက်စာလောက်ကြမ်းနေတယ်အဲ့တော့နောက်ပြည်ပပြန်လာမှပဲအဆုံးသတ်ရမှာပဲပြည်ပကလည်းပဲ3လတော့3လနဲ့2ရက်ကြာမှာပေါ့လေမလ29ရက်နေ့ကြာမှာပြန်ရောက်အဲ့ဒီကြားတယ် ဓမ္မစကြာတော့အလှည့်ပေးပြီးကောင်းအောင်တော့ဟောသွားလေအောင်ညိုတန်လန်တန်လန်နဲ့ကြမ်းကြမ်းတယ်သို့တော်လည်းဒီဓမ္မစကြာတရားဟောစဉ်ကပထမ အချင်းကျုပ်တော့အပြည့်စုံတော့အချင်းကျုပ်တော့ဟောထားတာပါဒီလိုပဲပြက်ပြက်သွားတယ်လို့ကြောင့်အချင်းကျုပ်အပြည့်စုံ၃ရက်နဲ့ဓမ္မရပြီးအောင်ဟောထားတာပါ သို့တော်လည်းပဲအချင်းချင်းဆိုတော့သိတင်သိလိုက်တာလေးတွေတချို့မသိရဘူးပေါ့လေအဲသိတင်သိတဲ့ထားလေးတွေပဲသိရအောင်ဆိုတော့မကျင်းမကျဲဟောမှာပဲဒီနေ့တော့ဘာဟောရမလဲမသိပါဘူး။ gain ပရိသတ်ကပြောသမှာဒီနေ့ဘာဟောရမလဲ။ဟမ်ပါတယ်အဘိုး၅ပါးဘိုးခစ်ဆိုတော့ဘိုး၅ပါးနားထောင်ရင်တော့ ဘုခေဆိုတော့ဘုံ၅ပါးနားထောင်ရအောင်၄ပါးလား၅ပါးလားဟမ်၄ပါးဆိုလားလေဘိုးဆိုတာပါဠိယဗလဗလဆိုတာခွန်အားလို့အဓိပ္ပာယ်ရတယ်ဒါကြောင့်ခွန်အားကြီးတဲ့တရားကိုဗလဘူတရားလို့ခေါ်တာ ခွန်အားကြီးမားတဲ့တရားကိုဗလာပုတ်တရားခေါ်တယ်ခွန်အားကြီးမားတယ်ဆိုတာတတ္တိထက်တဲ့တရားတွေပေါ့ဒီတရားတွေကခွန်အားကြီးမားတဲ့အတွက်ဆန့်ကျင်ဘက်တရားတွေက မတုံမလှုပ်စေနိုင်တဲ့တရားတွေတဲ့ဘယ်လိုဆန့်ကျင်ဘက်အကြောင်းတွေတွေ့တွေ့ဒီတရားတွေကမတုံလှုပ်ဘူးတဲ့ ဘာကြောင့်လဲဆိုတော့ခွန်အားကောင်းလို့အဲ့ဒီဗလာကိုပဲမြန်မာကဘိုလ်လို့မြန်မာကနဲ့ခေါ်တာခွန်အားကြီးမာသောတရားများသို့မဟုတ်မတုံမလောက်ကြန့်ခိုင်သောတရားများခွန်အားကြီးမာလို့ပဲတခြားတရားကမတုံမလောက်စေနိုင်ဘူးခိုင်ကန့်နေဒါကြောင့်မလို့မတုံမလောက်ကြန့်ခိုင်သောတရားများ အဲ့ဒီဘုံ၅ပါးကတတ္တာဘုဝိရိယဘုတတိဘုသမာဓိဘုပညာဘုတတ္တာဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအားထုတ်မှုတတိဆိုတာရှုမှတ်မှုသမာဓိဆိုတာစူးစိုက်တည်ငြိမ်မှုပညာဆိုတာထိုးတွင်းသိမှုဘုံ၅ပါးယုံကြည်မှုဆိုတာဘုရားတရားတန်ခါ ယရဏသုံးပါးနဲ့ကံကံရဲ့အကျိုးတရားကိုယုံကြည်တာမြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500 80နဲ့ဘယ်နှစ်နှစ်လဲမသိပါဘူးဘုရားပွင့်တာဟမ်ဟမ်ဘလား86ဟုတ်လားဟမ်အမ်အမ်အမ်သူများပြောမပြောရင်နေ့စဉ်ဖန်နေပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း2586နှစ်အချိန်က အိန္ဒိယမှာမြတ်စွာဘုရားဟာတစ္ဆာလေးပါအမှန်တရားကိုပိုင်းခြားထင်တယ်သိမြင်ပြီးတော့သဗ္ဗညုတရွှေဉဏ်တော်ရလို့ဘုရားအဖြစ်ရောက်တယ်တရားအလုံးစုံကိုအကုန်သိတော်မူတဲ့မြတ်စွာဘုရားဆိုတာပွင့်တော်မူခဲ့တယ်အဲ့ဒီမြတ်စွာဘုရားမှာအရဟံသမ္မာသမ္ဗုဒ္ဓဝိဇ္ဇာစရဏတံပန္နောသူကတောလောကဝိတုနုတ္တရောပုရိသဓမ္မတာရတိတတ္ထဒေဝ မနုဿာနံဗုဒ္ဓဘဂဝါဆိုတဲ့ပဒါနာဂုံတော်၉ပါးနဲ့ပြည့်စုံတယ်တခြားဂုံတော်အသေးမှန်တွေကပြောစရာမလိုဘူးပေါ့လေဒီဂုံတော်၉ပါးနဲ့ပြည့်စုံတဲ့ဖရာဟာလောကမှာထင်ထင်ရှားရှားအမှန်တကယ်ပဲပွင့်ထွန်းပေါ်ပေါက်တော်မူခဲ့တယ်လို့ယုံကြည်တယ်အဲ့ဒီရှင်တော်မြတ်ဖရာဟာကိုယ်တိုင် အမှန်တရားကိုထိုးတွင်သိတဲ့အတွက်ကိလေသာငြိမ်းဆင်းရဲငြိမ်းတော်မူလို့မိမိသိထားတဲ့တရားတွေကိုတတ္တဝါတွေပြန်လေးပြီးတော့တတ္တဝါတွေလည်းကိလေသာငြိမ်းဆင်းရဲငြိမ်းမှုအတွက်ကြင့်ကြံပွားများအထောက်ရအောင် လိုက်နာရအောင် ပြန်လဲဟောပြထားတဲ့အဲ့ဒါတွေဓမ္မတရားတွေလို့ခေါ်တယ်အဆုံးအမတရားတွေဒီအဆုံးအမတရားတွေ လိုက်နာတဲ့ပုဂ္ဂိုလ်ဟာတိတိကျကျပြည့်ပြည့်စုံစုံလိုက်နာကျင့်ကြံရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲငြိမ်းတဲ့သဘောကိုရတယ်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုရရှိနိုင်တယ်တန္တရာဆင်းရဲကလွတ်မြောက်ပြီးတော့ဆင်းရဲကင်းရာနိဗ္ဗာန်ကိုဒီတရားကပို့ဆောင်နိုင်တယ် အဲ့လိုယုံကြည်တယ်အဲ့ဒါကြောင့်ဒီတရားတော်ဟာနေယာနိကဆိုတဲ့ဂုဏ်နဲ့ပြည့်စုံတယ်နေယာနိကဆိုတာသန္တရာဝဆင်းရဲမှထုတ်ဆောင်ပြီးတော့ဆင်းရဲခြင်းရာနိဗ္ဗာန်သို့ပို့ဆောင်တဲ့တရားလို့အဓိပ္ပာယ်ရတာတခါကြီးဝတ်မဝတ်ဝတ်ပြီးမနာရအောင်မမတ်ထိုင်းတာ ဝတ်နာရင်စိတ်ထဲတရားအယောင်နေဟိုဘက်ကနေယနိကဆိုတာဝဆင်းရဲကထုတ်ပြီးတော့နိဗ္ဗာန်ချမ်းသာတည်းဟူသောတောင်ကုန်းပေါ်တို့ပို့ဆောင်တဲ့တရားလို့အဓိပ္ပာယ်ရဒီတရားတော်မှာအင်္ဂါ6ပါးနဲ့ပြည့်စုံတယ်။သွားခါဒ အဲဂုံတော်6ပါးနဲ့ပြည့်စုံတယ်သွားခတဂုံတန်ဒိဋ္ဌိကဂုံအဂါလိကဂုံအေဟိပတိကဂုံဩပနေကဂုံပစ္စတံဝိရိတဘောဝိညုဟိဂုံဒီဂုံလေးနဲ့ပြည့်စုံတယ်လို့ယုံကြည်တယ်သွားခတဂုံဆိုတာအစအလယ်ဆုံးသုံးပါးလုံးကောင်းခြင်းနဲ့ပြည့်စုံအောင်ဟောထားတဲ့တရားပဲသီလအဓိပ္ပာယ်သော အစ သမာဓိတည်းဟုသောအလဲပညာတည်းဟုသောအဆုံးသုံးပါးလုံးကောင်းခြင်းနဲ့ပြည့်စုံဟောထားတဲ့ကိုနှုတ်ဆောင်စည်းထိမ့်သိမ့်မှုရသီလတွေဟောထားတဲ့အတွက်ဆောင်စည်းထိမ့်သိရင်ထိမ့်သိမ့်တဲ့အတိုင်းပဲအကျိုးရဒါကြောင့်သီလတည်းဟုသော အစာဤကောင်းခြင်းနဲ့လည်းပြည့်စုံတယ်စိတ်တည်ငြိမ်မှုတမာရီဖြစ်ပေါ်လာလို့ရှိရင်တည်ငြိမ်တဲ့စိတ်ထဲမှာ စိတ် အညစ်အမဲတွေမရှိဘူးဖြူစင်းနေတယ်အဲဒါလိုဖြူစင်းနေလို့ရှိရင် ချမ်းသာတယ်ဒါကြောင့်စိတ်တည်ငြိမ်မှုတမာရိယာအောင်ကျင့်ကြံပွားများအထောက်ရမယ်ဆိုပြီးသမထကမ္မထာနေဟောထားတာအဲ့ဒီအတိုင်းကျင့်လို့ရှိရင် စိတ်တည်ငြိမ်မှုတမာရိအာကောင်းရအဲ့လိုအာကောင်းတဲ့တမာရိဆိုတာသံတမာရိအပ္ပနာတမာရိ ဇန်တမာရီဆိုတာအာယုံမှာကတ်နေတဲ့တမာရီဒီအာယုံကဘယ်မှမလွတ်မပြတ်တော့အပ္ပနာတမာရီဆိုတာစိတ်အာယုံနဲ့မြုပ်ဝင်နေတာမြုပ်ဝင်နေသည့်အထိတည်ငြိမ်နေတာအဲ့ဒါအပ္ပနာတမာရီအဲ့ဒါလိုအာယုံနဲ့ကပ်ပြီးတော့တခြားမလွတ်မပြတ်အာယုံနဲ့မှမြုပ်ဝင်နေပြီးတခြားမလွတ်မပြတ်မဲ တည်ငြိမ်နေတာကိုဇန်တမာရီအပ္ပနာတမာရီခေါ်တယ်အဲ့ဒါလိုတည်ငြိမ်နေပြီဆိုရင်အဲ့ဒီစိတ်ထဲမှာမကောင်းတဲ့စိတ်တွေမရှိတော့ဘူးလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်ဆိုတဲ့စိတ်ညစ်မဲ့တွေမရှိတော့မရှိတော့တဲ့အတွက်စိတ်ဟာဖြူစင်းနေတော့ချမ်းသာနေတယ်ဒါကြောင့်တမာရီဒီဟုသော အလယ်ဤကောင်းခြင်းနဲ့ပြည့်စုံအောင်လဲဟောထားတယ်နောက်ပညာ ပညာတည်းဟူသောအဆုံးအကောင်းခြင်းနဲ့လည်းပြည့်စုံအောင်ဟောထားတယ်ပညာဆိုတာနှစ်ခုတရားအထောက်အမှာတော့နှစ်ခုပေါ့လေယုံနာတို့ရဲ့မမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုသိတဲ့ထိုတွင်သိတဲ့အသည့်ကိုဝိပဿနာပညာလို့ခေါ်တာယုတ်လဲယုတ် ရုပ်ရဲ့အနိစ္စဒုက္ခအနတ္တနာမ်ရဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကို ရှုရင်ရှုရင်နဲ့တမာရီအားကောင်းလာတော့ထိုးတွင်းသိလာတယ်သူလိုလိုသူလိုလိုထိုးတွင်းသိတော့အဲ့ဒီထိုးတွင်းသိတဲ့အသည့်ကိုဝိပဿနာပညာလို့ခေါ်တယ်အဲ့ဒီဝိပဿနာပညာကိုဖြစ်နိုင်သမျှခွဲလိုက်တဲ့အခါကျတော့ဆယ် အဆင့်၁၀ဆင့်ရှိတယ်လို့သတ်မှတ်ထားတယ်။ဒါကတော့နောက်အထာကထာဆရာတွေလက်ထက်ကခွဲခြားသတ်မှတ်ထားတာ။မြတ်စွာဘုရားတော့အဲ့လောက်အဆင့်မြန်မြန်မသတ်မှတ်ပါဘူး။ဧဝံပတ္တံဘိက္ခဝေသူတဝါအရိယတာဝကောရူပတမိန်ပိနိဗ္ဗိန္တိဝေဒနာယပိနိဗ္ဗိန္တိသင်ညာယပိနိဗ္ဗိန္တိသင်္ခါရေတုပိနိဗ္ဗိန္တိနိဗ္ဗိန္တံဝိရစ္စတိ ဝိရာဂဝိမု स्त ိဝိမု ত্ত တမေဝိမု ত্ত မိတိညာဏဟောတိလို့အဲ့ဒါလောက်ပဲခွဲကြဧဝံပတ္တံဆိုတာရှုလို့တမာရီအားကောင်းလာရဲ့ဖြစ်ပေါ်ပြီးပျောက်ပျောက်သွားလို့ဖောင်းမှုလည်းဖြစ်ပေါ်ပြီးပျောက်တယ်နောက်တစ်ခါတစ်ချက်ဖောင်းတယ်ဖြစ်ပေါ်ပြီးပျောက်တယ်နောက်တစ်ခါတစ်ချက်ဖောင်းတယ်ဖြစ်ပေါ်ပြီးပျောက်တယ်ပိန်တာလည်းဒီတိုင်းပဲနောက်တစ်ခါပိန်တယ် ဖြစ်ပေါ်ဖြစ်လာတယ်ပျောက်သွားတယ်နောက်တစ်ခါပိန်တယ်ဖြစ်လာပြီးပျောက်သွားတယ်လက်ကွေးတာဆန်းတာဆိုလို့ရှိရင်လည်းလက်တကွေးလက်တဆန်းဆိုမှတ်ချက်10ရက်15ရက်အချက်20လောက်ရအောင်ဖြေးရအဲ့ဒါလိုဖြေးလို့ရှိရင်လက်တကွေးမှာကွေးမှုဆိုတဲ့ရွေရှားမှုပေါင်းမြောင်များစွာ ဖြစ်ပေါ်နေတယ်ဆိုတာသိတယ်အဲ့ဒီကွေးမှုဆိုတဲ့ရွေရှားမှုတစ်ခုဖြစ်ပေါ်လာလိုက် ပျောက်သွားလိုက်နောက်တစ်ခုဖြစ်ပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခုဖြစ်ပေါ်လာလိုက်ပျောက်သွားလိုက်အဆက်မပြတ်တစ်ခုဖြစ်ပြီးတစ်ခုပြက်တစ်ခုဖြစ်ပြီးတစ်ခုပြက်ဒါကိုဉာဏ်နဲ့ဓာတ်ထိသေးသေးချာချာကိုရိဉာဏ်နဲ့သိတယ်အဲ့ဒါမမြဲတာကိုသိတာဩဖြစ်ပြီးပြက်နေတာပဲမတည်မြဲဘူးအဲ့ဒါလို့ဖြစ်မှုပြက်မှုတွေလင်းလင်းမြန်မြန်တွေ့သိလာတဲ့အခါကျတော့ဘာပဲကြည်ကြည်ဖြစ်ဖြစ်ပြီးပြက်ပြက်နေတာပဲတွေ့တွေ့ တွေ့တွေ့နေတော့အာဖြစ်ချီပြက်ချီနဲ့မကောင်းတဲ့ဟာတွေပဲဆင်းရဲဆင်းရဲတွေပဲလို့ဒုက္ခကိုလည်းသိလာတယ်အဲ့ဒါလည်းဝိပဿနာပညာပဲဖြစ်ပေါ်ပြီးပျောက်ပျောက်သွားတာသိတာလည်းဝိပဿနာပညာပဲဩမတည်မြဲပါလားလို့သိလိုက်တာလည်းဝိပဿနာပညာပဲဒါကြောင့်မလို့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တရဲ့လို့ ဘာမှမရှိဘူးမပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်နှံစင်မြပဲလို့သိတာအနတ္တအနတ္တကိုသိတာအဲ့ဒါလည်းဝိပဿနာပညာပဲအဲ့ဒီလိုရုပ်ကို ရှုလိုက်တိုင်းနာမ်ကိုရှုလိုက်စိတ်ကိုရှုလိုက်တိုင်းဖြစ်ပေါ်ပြီးပျောက်ပျောက်သွားတာတွေကြီးပဲတွေ့တွေ့တွေ့တွေ့နေတော့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောပထောသဘောပဲလို့ အဲဒီလိုထိုးတွင်းပြီးသိသွားတယ်ဒါဆင်ញင်လို့သိတာမဟုတ်ဆင်ញင်လို့သိတာဆိုရင်ဘာဝနာသိမခေါ်ဘူးစိန်တာသိလို့ခေါ်တယ်ဆင်ញင်စဉ်းစားတဲ့အသည့်အဲ့ဒါဟာဝိပဿနာပွားရမှာမလို့မလို့အပ်ဘူးဝန္ဒနာပွားရမှာလို့အပ်တာကတော့တတိသမารီအာကောင်းအောင်ပွားရင်ပွားရင်နဲ့အာကောင်းလာတဲ့အခါမှာသူ့လိုလို မျက်စိနဲ့တွေ့ရတယ်လို့ဖြစ်လာတာမြင်လိုက်ပျောက်သွားတာတွေ့လိုက် နောက်တစ်ခါဖြစ်လာတာမြင်လိုက်ပျောက်သွားတာတွေ့လိုက်အဲဒါလို့ကိုယ်တွေအသည့်သိတာကမှဘာဝနာအသည့်ဝိပဿနာဉာဏ်ဝိပဿနာပညာခေါ်တယ်အဲဒီယုံနဲ့နံတို့ရဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အနမဟုတ်တဲ့သဘောပဲလို့ထိုးတွင်သိတဲ့အသည့်ကဝိပဿနာပညာ အဲ့ဒီဥပဒနာအတိတဖြည်းဖြည်းရင်းကျက်ရင်းကျက်သွားပြီးတော့တဆင်းနဲ့တဆင်းဆင်းမြင့်မြင့်သွားပြီးတော့နောက်ဆုံးဝိပဒနာအတိကုံဆုံးသွားတော့မဲအတိဖို့သည်ရမဲအတိဖို့သည်ဆိုတာအရိယသစ္စာ၄ပါးကို ရှင်းရှင်းလင်းလင်းကြီးပြပြတတကြီးထိုးတွင်းပြီးသိလိုက်တာအဲဒါလို့ဝိပဿနာအတိကုံဆုံးလို့အရိယသစ္စာ၄ပါးကို ထိုးတွင်းပြီးတော့သိလိုက်တဲ့အသည့်ကိုကြတော့မဲ့ပညာဖို့ပညာလို့ခေါ်တယ်အဲ့တော့ယုံ nant ရဲ့အနိစ္စဒုက္ခအနတ္တသိတာကဝိပဿနာပညာအရိယသစ္စာလေးပါးသိတာကထိုးတွင်းသိတာကမဲ့ဖို့ပညာအဲ့ဒီအသည့်နှမျိုးလုံးသိအောင်လို့ဒီလိုကျင့်ဆိုပြီးတော့တတိပဋ္ဌာန်နိမန်လမ်းမှာမြတ်စွာဘုရားဟောကြားခဲ့တယ်ဒါကြောင့်မြတ်စွာဘုရားဟောကြားခဲ့တဲ့ဒီတရားဟာ ပညာဒီဟုသောအဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အရိယပစ္စာလေးပါးရလို့သိလို့မဲ့သည်ဖို့သိနဲ့ထိုးတွင်သိတဲ့အခါကျတော့ကိလေသာတွေငြိမ့်သွားတယ်စိတ်မိုက်စိတ်ရိုင်းစိတ်ညစ်စိတ်ကြေးတယ်ဒါတွေလုံးဝအမြင့်ပြတ်ငြိမ့်သွားတော့ဆင်းရဲတယ်ဆိုတာအဲ့ဒီလောဘဒေါသမောဟမာနဒီစိတ်တွေရှိလို့ဆင်းရဲတာအဲ့ဒီကိလေသာစိတ်တွေမရှိဘူးဆိုချမ်းသာတယ် မဲအသိဖို့အသိနဲ့ထိုးရင်းသိလိုက်တဲ့အခါကျတော့အပြည့်အစုံသာသိမိပြီဆိုလို့ရှိရင်ဒီကိလေသာတွေနောက်ထပ်မဖြစ်တော့ဘူးလောဘလည်းနောက်ထပ်မဖြစ်တော့ဘူးဒေါသမောဟမာနဒိဋ္ဌိဘယ်ဟာမှနောက်ထပ်မဖြစ်တော့မဖြစ်တော့စိတ်အစဉ်ဟာဖြူစင်းပြီးတော့ချမ်းသာနေတယ်ငြိမ်းချမ်းနေတယ်အဲ့ဒါဗုဒ္ဓဘာသာမှာဗုဒ္ဓဘာသာဝင်တို့ လိုအပ်တဲ့နောက်ဆုံးပန်းတိုင်ပဲဆင်းရဲငြိမ်းရောဆင်းရဲစေတတ်တဲ့လောဘဒေါသမောဟကိလေသာတွေမရှိဘဲငြိမ်းသွားတော့ဆင်းရဲငြိမ်းသွားတော့ပေါ့ဆင်းရဲငြိမ်းရောအဲ့ဒီဆင်းရဲငြိမ်းတာဘာကြောင့်ငြိမ်းတယ်လဲဆိုခုနဝိပဿနာပညာနဲ့မဲ့ပညာဖို့ပညာတို့ဖြစ်ပေါ်လို့ငြိမ်းတယ်ဒါကြောင့်ဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ပေါ့ အဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံအောင်ဟောကြားထားတယ်ပညာပေါ့အဲ့ဒါလို့တရားတော်ကိုယုံကြည်ရတယ်ဒုက္ခတော်သီလတည်းဟူသောအစာဤကောင်းခြင်းတမာတိတည်းဟူသောအလဲဤကောင်းခြင်းဥစဉ်နေလက်အုပ်ချီရလားလက်အုပ်ချီပြီးနာတော့လက်အုပ်ချီပြီးမနာဘူးဆိုလို့ချင်းတရားစိတ်ထဲမရောက်ဘူးလက်အုပ်ချီရလားဟုတ်ဥစဉ်ကလက်အုပ်ချီရလား စာရေးတဲ့အခါတော့ရေးပေါ့လက်အုပ်ချီနာတော့စိတ်ကတရားထဲမှာပဲစိတ်ကအာယုံရောက်အဲ့ဒီခါကျတော့စိတ်ထဲဝင်တာပေါ့ဒီတော့အဲ့ဒါတရားပေါ်မှာယုံကြည်မှုတတ်တာအဲ့ဒါပြောတာအဲ့ဒါလို့ဉာဏ်နဲ့တက်ဝင်ပြီးယုံကြည်မှခိုင်မြဲတယ်ဒီလိုမဟုတ်လို့ယုံဟဲ့ယုံဟဲ့ဆိုလို့ယုံတယ်ဒီဟာပြင်ဒီလိုပဲလို့ယုံတယ်ဆိုရင် အဲ့ဒီယုံမျိုးယုံမှုမျိုးဟာမခိုင်မြဲဘူးပလာရတ္တာတာမန်စိတ်ကြည်လေးယုံမျှယုံကြည်မှုပဲဩကပ္ပနာတ္တာဆိုတာဉာဏ်နဲ့သက်ဝင်ပြီးယုံကြည်တာဉာဏ်နဲ့သက်ဝင်တယ်ဆိုတာကလည်းပဲအဲ့ဒီလိုဉာဏ်နဲ့သက်ဝင်တယ်ဆိုတာလည်းပဲခုနပြောသလို ပြောခု ပြောခဲ့သလိုမြတ်စွာဘုရားဟာတကယ်ဘုရားစေဘုရားမှန်အနေနဲ့တရားအစစ်မှန်သိပြီးတော့ပွင့်ထွန်းပေါ်ပေါက်တယ်လို့သိခဲ့သိရတယ် အဲ့လိုသိနားလည်ပြီးယုံကြည်တယ်တရားတော်ဟာလည်းအခုပြောရခဲ့ပြောခဲ့တဲ့အတိုင်းအစလည်းဆုံးသုံးပါလုံးကောင်းခြင်းနဲ့ပြည့်စုံအောင်ဟောထားတဲ့တရားတော်ပဲဒီတရားတော်ဟာနေယာနိကသန္တရာဝဆင်းရဲကထုတ်ဆောင်ပြီးနိဗ္ဗာန်ရောက်အောင်ပို့နိုင်တဲ့တရားတော်ပဲလို့ယုံကြည်တာအဲ့ဒါအစာဤကောင်းခြင်းအလဲဤကောင်းခြင်းဆုံးဤကောင်းခြင်းဆိုတဲ့သုံးပါလုံးကောင်းခြင်းနဲ့ပြည့်စုံတယ်ဆိုတာနည်းနည်းလေးချဲ့ပြောတာအစာဤကောင်းခြင်းဆိုတာ သီလကိုနှုတ်ဆောင်စည်းခြင်းဒီလိုဆောင်စည်းနိုင်အောင်ဟောကြားထားတယ်ဆုံးမထားတယ်တမာရိအလေကောင်းခြင်းစိတ်တည်ငြိမ်မှုတမာရိရအောင်ဒီလိုဟောထားတယ်ပညာဝိပဿနာအသိယုံနာသဘောတည်တဲ့ဝိပဿနာပညာအရိယသစ္စာလေးပါးထိုးထွင်းသိတဲ့မေဖို့ပညာအဲ့ဒီအသိခေါ်တဲ့မေပညာဖို့ပညာဝိပဿနာပညာမေဖို့ပညာတို့ကိုရအောင် ဟောထားတဲ့တရားပဲပဲလို့အဲဒါလို့ထို့ကောင်းခြင်းသုံးပါးနဲ့ပြည့်စုံတယ်လို့နားလည်ပြီးယုံကြည်တာအဲခုနပြောတဲ့အထာကထာများမှာတော့ဝိပဿနာပညာကိုဆယ်ဆင့်အထိပိုင်းထားတယ်လို့ပိုင်းခြားထားတယ်မြတ်စွာဘုရားကတော့ဆယ်ဆင့်အထိ မပိုင်းဘူးဆိုတာအခုပြောခဲ့တဲ့အတိုင်းယုံနာကိုရှုလို့မလို့ယုတ်တရားနံတရားတို့ရဲ့အနိစ္စဒုက္ခအနတ္တသိတဲ့အစဉ်ကတစ်ဆင့် သိတာကခုနပြောလို့မျက်စိနဲ့ကြည့်ရတယ်လို့ဘာဝနာသည်တွေ့တွေ့တွေ့တွေ့သွားတာအဲ့ဒါကိုသိတာပြောတာဉာဏ်နဲ့ဆင်ញင်းသိတာပြောတာမဟုတ်ဒါကြောင့်မလို့ဉာဏ်နဲ့တွေ့တယ်တွေ့သွားတယ်အဲ့ဒီအတိကတဆင့်အဲ့ဒါလို့သိလာတဲ့အခါကျတော့အရင်ကမသိခင်ကဒီယုံနာခန္ဓာအစုကိုပုဂ္ဂိုလ်တ attva မှတ်ပြီးသဘောကျတွေ့တာနေတယ်အခုသိလာတဲ့အခါကျတော့အိုး တဖြစ်แท้ဖြစ်ပြီးတပြက်แท้ပြက်နေတာပဲဘာမှမကောင်းပါလားလို့ယုံနာပေါ်မှာညင်းငွေတဲ့စိတ်ဖြစ်လာဒီယုံနာနဲ့နေရတာမပြောဘူးဒီယုံနာကိုလွှင့်ပစ်လိုက်ခြင်းနဲ့သို့မဟုတ်ယုံနာမှလွတ်ရာကိုယုံထွက်လိုက်ခြင်းနဲ့ဆိုတဲ့စိတ်ဖြစ်လာနေပိဒါညာနေပိဒါနုပဒနာခေါ်တာအဲဒါလို့ယုံနာမောညင်းငွေလာတဲ့အတွက်ထပ်ထပ်ပြီးရှုတဲ့အခါကျတော့မှ ယုံမှုယုံနာရဲ့ခုနပြောတဲ့ဖြစ်ရှိပြက်ချင်နဲ့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမှုတဲ့သဘောတွေပို့ပို့ထင်ထင်ရှားရှားတွေ့တွေ့တွေ့တွေ့သိသိသိသိလာတော့အဲ့ဒီယုံနာမို့လုံးဝညစ်ကတွေ့တာတဲ့စိတ်မရှိတော့ဘူးဒီယုံနာကိုခင်မင်တဲ့စိတ်မရှိတော့ဘူးလိုချင်တဲ့စိတ်မရှိတော့ဘူးအဲ့ဒါဘယ်အဆင့်လဲဆိုတော့အရဟတမေအသည့်ရတဲ့အဆင့်နောက်ဆုံးမဲ့အသည့်ရတဲ့အဆင့် အဲ့ဒါတဆင်းခုနအနိစ္စဒုက္ခအနတ္တသိတာတဆင်းသိတဲ့အတွက်ညီးငွေတာတဆင်းညီးငွေတဲ့အတွက်ထပ်ရှုတော့ယုံနာပေါ်မှာတာယာတက်မဲ့မှုကင်းသွားတာတဆင့်30ပြီးတော့မှအဲ့ဒါလိုတာယာတက်မဲ့မှုကင်းသွားပြီဆိုတဲ့အခါကျတော့စိတ်ထဲမှာယုံနာမှုတာယာတက်မဲ့တဲ့တဏှာလောဘ ကစပြီးတော့ဘာကိလေသာမှမရှိတော့ဘဲနဲ့ကိလေသာတွေငြိမ့်သွားတယ်ကိလေသာတွေငြိမ့်သွားတော့စိတ်ယောဂီရဲ့စိတ်ဟာကိလေသာမှလုံးဝလွတ်မြောက်သွားတယ်အဲ့ဒါကိုဝိမု स्त ိကိလေသာမှလွတ်မြောက်တယ်လို့ခေါ်တယ်အဲ့ဒါကတဆင့်ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့ဉာဏ်စဉ်ပေါ့ အနိစ္စဒုက္ခအနတ္တတိတာကတဆင်ညီငွေတာကတဆင်တဆွဲမှုညီကမှု ပြက်ပြဲသွားတာတာယာတတ်မဲ့မှု မရှိတာကတဆင်တာယာတတ်မဲ့မှုမရှိတဲ့အတွက်ကိလေသာက လုံးဝလွတ်မြောက်သွားတာတဆင်နောက်လွတ်မြောက်သွားပြီတဲ့အခါကျတော့ပြန်ပြီးဆင်းရဲတယ်ကိလေသာကလုံးဝလွတ်မြောက်တယ်ဆိုတာအရဟတဖို့စိတ်ကိုပြောတာတဆွဲမှုတတ်မဲ့မှု ငြိမ့်သွားတယ်ဆိုတာကအရဟတမေကိုပြောတာအဲဒါလို့ကိလေသာကလွတ်မြောက်ပြီးတဲ့အခါမှာပြန်ပြီးတော့ဆင်ញင်တယ်။ဘာကိလေသာတွေများပယ်ရှားပြီးပြီလဲမပယ်ရှားသေးရသေးတာဘာကိလေသာတွေများကျန်နေသေးသလဲ။ပြီးတော့ဆင်ញင်ခြင်းရဆက်ရောက်တော့ဆက်ရောက်တော့တဲ့သဘောပြန်ပြီးဆင်ញင်တယ်။အဲဒါကတဆင်အဲဒါကိုတော့ပစ္စုခဏဉာဏ်လို့ခေါ်တယ် ဒီတော့မြတ်စွာဘုရားဟောတဲ့ဉာဏ်စဉ်အဆင့်အနေနဲ့ကတော့ပထမသမသနာဉာဏ်ပေါ့နာမည်တိုက်ရအနိစ္စဒုက္ခအနတ္တသိတဲ့ဉာဏ်ဒုတိယနိဗ္ဗိဒာဉာဏ်ညီငွေတဲ့ဉာဏ်တတိယဝိရာဂခေါ်တဲ့မေညာတရားတမဲမှုကင်းသွားတော့မေညာဆိုတာအထာတမေညာအထိမဲ့၄စင်လုံးအာစတုထ ဒါတတ်မဲ့မှုခေါင်းဆောင်ပြီးကိလေသာတွေလုံးဝကင်းလို့မလို့ဝိမု ക്തി စိတ်ဟာလောဘလည်းစိတ်ထမမရှိဒေါသလည်းမရှိ မာနလည်းမရှိ မနာလိုတဲ့အိတ်သာမရှိဝန်တိုးတဲ့နှမျောတူတူတဲ့မစ္စရိယလည်းမရှိစိတ်ဆင်းရဲတဲ့ဒေါမနတာလည်းမရှိ အစရှိသည်ဖြင့်ဆင်းရဲစိတ် စိတ်ညစ်စိတ်မဲတွေစိတ်ထဲမှာစိတ်ကလုံးဝလွတ်မြောက်သွားတော့စိတ်ထဲမှာဒီအငြင်းမဲတွေမရှိတော့စိတ်ဟာဖြူစင်းနေတယ် အဲ့ဒါဝိမု ക്തി ခေါ်တယ်ဝိမု ക്തി ခေါ်တာအဲ့ဒါကအရဟတဖို့စေအရဟတဖို့အပြီးတဲ့အခါမှာပြန်ဆင်ရင်တဲ့အဆင့်ပစ္စဝခဏဘယ်နှဆင့်တော့ပါပါတော့အနိစ္စဒုက္ခအနတ္တသိတဲ့အစဉ်ညီငွေတဲ့အစဉ်တာယာတမ်းမဲ့မှုကင်းတဲ့အစဉ်ပြီးတော့ ကိလေသာမှလွတ်မြောက်တဲ့အစဉ်ပြန်ဆင်ခြင်တဲ့အစဉ်ဟုတ်သလားအဲ့ဒါကိုမြတ်စွာဘုရားကဧဝံပတ္တံဘိကဝေတုတဝါအရိယတာဝကောရူပတမိမ့်ပိနိဗ္ဗိန္တိနိဗ္ဗိန္တိဝိညာဏတမိမ့်ပိနိဗ္ဗိန္တိနိဗ္ဗိန္ဒံဝိရဇတိဝိရာဂဝိမု स တိဝိမု क्त တမေဝိမု क्त မိတိညာဏဟောတိ ခိနာဇာတိဥတိတံပရမစရိယံကတံကရဏီယနာပရံဣထထာယတိပဇာနာတိအဲ့လိုဟောတယ်နားလဲတယ်မဟုတ်လားဟမ်လဲဟုတ်လားဟောရှင်းရှင်းလေးရမြတ်စွာဘုရားစကားတော်ကမရှုပ်ဘူးရှင်းရှင်းလေးရနားထောင်ဧဝံဘိက္ခဝေจิตာယဟံမြာจิตာจิตသမီးတို့ ဧဝံပတ္တံဤသို့မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဟုသောသဘောကို သိမြင်သော ပုဂ္ဂိုလ်သည်ဘာကိုသိမြင်တာမမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုကိုတွေ့ဉာဏ်နဲ့တွေ့မြင်တာစဉ်းစားလို့သိတာမဟုတ်တွေ့မြင်သောပုဂ္ဂိုလ်သည်ရူပသမိန်ပိနိဗ္ဗိန္ဒတိရုပ်၌လည်းညီငွေ၏ ဝေဒနာယပိနိဗ္ဗိန္တိခံစားမှု၌လည်းညီငွေ၏တင်ညာယပိနိဗ္ဗိန္တိမှတ်သားမှု၌လည်းညီငွေ၏သင်္ခါရေတုပိနိဗ္ဗိန္တိသင်္ခါရတို့၌လည်းညီငွေ၏ဝိညာဏတမိနိပိနိဗ္ဗိန္တိစိတ်၌လည်းညီငွေ၏အဲ့ဒါလို့သိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လာလဲညီငွေတယ်ဒါပြောတာညီငွေတယ်ဒါပြင်ညီငွေတော့ဘာဖြစ်တယ်လဲဆိုတော့ ဝိညာဏတမိမိနိဗ္ဗိန္တိနိဗ္ဗိန္ဒံဝိရစတိနိဗ္ဗိန္ဒံနိဗ္ဗိန္ဒံတော်ယုတ်ဝေဒနာသင်္ခါရဝိညာဉ်တို့၌ညီငွေသည် ရှိသောဝိရစတိတာယာတတ်မဲ့မှုကင်းလေတော့ဤတဲ့ဟာဘာဖြစ်သွားတာယာမှုတတ်မဲ့မှုကင်းသွားပြီတဲ့ကင်းသွားပြီဆိုတာသမှုရိယသစ္စာမရှိတော့ဘူးပယ်လိုက်ပြီ လုံးဝပယ်လိုက်တာကာမဘုံမှာตายတတ်မဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘူးရူပဘုံမှာตายတတ်မဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘူးအရူပဘုံမှာตายတတ်မဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘာကိုမှမตายမတတ်မဲ့တော့ဘူးအရဟတမေညာဝိရာဂံตายတတ်မဲ့မှုကင်းခြင်းကြောင့်ဝိမု ക്തി ကိလေသာမှလွတ်မြောက်လေတော့ဤဟောပါတယ်တော့ ตายาတတ်မဲ့မှုကင်းသွားပြီဆိုတော့လွတ်မသွားဘူးလားလွတ်သွားတယ်ကိလေသာကလွတ်သွားပြီအဲ့ဒါအရတ္တဖို့ပဲကိလေသာမှလွတ်မြောက်လေတော့ဤဝိမတ်ဝိမုတ်တသမိန်ကိလေသာမှလွတ်ပြီးသည်ရှိသောမင်္ဂာဤစိတ်တံစိတ်သည်ဝိမုတ်တံကိလေသာမှလွတ်မြောက်ဝိမုတ်တံတိကိလေသာမှလွတ်မြောက်ပြီဟု၍ဉာဏ်ဆင်ញင်သောဉာဏ်သည်ဥပ္ပစ္စတိဖြစ်ပေါ်၏ မာညာဖြစ်ပေါ်တယ်ဆင်ញင်တဲ့ညာဘာကိုဆင်ញင်တာကိလေသာလွတ်သွားပြီကိလေသာမှလွတ်သွားပြီလို့ဆင်ញင်တဲ့ညာဖြစ်ပေါ်တယ်အဲ့ဒါပစ္စုခဏညာခေါ်တယ်ခိနာဇာတိဘဝသစ်ကုံသွားဘဝဖြစ်မှုကုံသွားပြီတဲ့ဘာကုံတာလဲဘဝဖြစ်မှုကုံတယ်ဆိုတာဘာဆိုလို့နောက်ထပ်တစ်ဖန်ပဋိသန္ဓေမနေရတော့ဘူးဘဝမရှိတော့ဘူး ဝုတိတံဗြဟ္မစရိယာကျင့်ရမယ်တရားကို အပြည့်အစုံကျင့်သုံးပြီးပြီတဲ့ပါတယ်ကျင့်ရမယ်တရားအပြည့်အစုံကျင့်သုံးပြီးပြီဆိုတာကျင့်တာကဘာရည်ရွယ်ချက်တုံးကိလေသာငြိမ်းဖို့ရည်ရွယ်ချက်မဟုတ်လားအဲအဲ့ဒီအတိုင်းကျင့်လိုက်လို့မလို့အခုကိလေသာကလွတ်သွားပြီဆိုတော့လုံးဝငြိမ်းမသွားဘူးလားငြိမ်းသွားတော့ကျင့်ရမယ်တရားအပြည့်စုံကျင့်ပြီးမသွားဘူးလားအဲ့ဒါလဲဆင်ញင်းပြီးသေးတာ ဝုတိတံဗြဟ္မစရိယဗြဟ္မစရိယကျင့်ရမည့်တရားကို အပြည့်အစုံကျင့်သုံးပြီးပြီ နာပရံအိဋ္ဌထာယနောက်ထပ်ကျင့်ပွဲမရှိတော့ပြီတဲ့ပါတယ်တော့အဲကိလေသာငြိမ်းရဲ့အတွက်ဒါနောက်ထပ်ကျင့်ဖို့မလိုတော့ဘူးမလိုတော့အပြည့်စုံကျင့်ပြီးသွားလို့ကိလေသာငြိမ်းဆင်းရဲငြိမ်းနိဗ္ဗာန်ရလို့ဣတိဤသို့ ညာဏံဆင်ញင်သောညာသည်ဥပ္ပိစတိဖြစ်ပေါ်၏တဲ့အဲ့ဒါလို့ဆင်ញင်တဲ့ညာဖြစ်ပေါ်တယ်အဲ့ဒါပစ္စုခဏညာဟလားဘယ်နှစင်းတော့50နော်ပထမစင်းကဘာသိတာယုံနာတွေကအနိစ္စဒုက္ခအနတ္တသိတဲ့ဉာဏ်ဒုတိယကညီငွေတဲ့ဉာဏ်တတိယကตายတတ်မဲ့မှုကင်းတဲ့ဉာဏ်စတုထက ကိလေသာမှလွတ်မြောက်တယ်ပင်စမကပြန်ပြီးတော့ဆင်ញင်တယ်ဟုတ်ကဲ့လားအဲ့ဒီဝိပဿနာအကျင့်ထဲမှာ သီလသမာဓိပညာသီလကအစပဲအခြေခံပဲသမာဓိကအလယ်ပဲပညာကအဆုံးပေါ့ပညာအရဟတမေဖို့ပညာထိရပြီဆိုရင် ဆုံးသွားပြီပေါ့ အဲ့ဒါလွတ်သွားပြီဆိုလို့အဲတတ်ဆွဲမှုကင်းသွားပြီဆိုလို့ရှိရင်ကိလေသာလွတ်သွားရောအဲ့ဒါကြောင့်လေအဲ့ဒီလိုလွတ်တည်အထိအာထုတ်နိုင်မှုရဘုံ၅ပါးလိုအပ်တာပေါ့မဟုတ်လားယုံကြည်မှုကလည်းခွန်အားကောင်းရမယ်ခိုင်မြဲရမယ်ဒါမဟုတ်လားကြိုးစားအာထုတ်မှုကလည်းပဲတင်းတင်းရင်ပြင်းပြင်းထန်ထန်မလျှော့တဲ့ဇွဲနဲ့သဲသဲမဲမဲကြိုးစားရမယ် ဝိရိယတတိရှုမှတ်မှုတတိကလည်းမပြတ်မလားရှုမှတ်ရမယ်စက္ကန့်နိုင်မိနစ်တိုင်းရှုမှတ်မှုရှိနေရအသေးစိတ်မူရာတွေဆိုဖြည့်နိုင်သမျှဖြည့်ဖြည့်စိတ်နိုင်သမျှစိတ်စိတ်တနေ့လုံးဆက်သွားအောင်ရှုမှတ်ရမယ်အဲ့ဒါလို့ဆိုလို့ရှိရင်စကားပြောဖို့အချိန်ရှိလားပြောနေရင်ဆက်ဆက်မိပါမလားမဆက်ဆက်မိရင်တတိအားကောင်းပါမလားအားမကောင်းရင်အဲ့ဒီတတိကဘိုးထိုက်တဲ့တရားဖြစ်အောင်မလား မဖြစ်တော့ဘူးဘိုးမထရင်ဘာပဲဖြစ်မလဲအိုးရိုးရိုးရဲဘော်ပဲဖြစ်တာပေါ့မဟုတ်ဘူးလားရိုးရိုးရဲဘော်ပဲဖြစ်တော့တာပေါ့အဲ့ဒါလို့ဆိုလို့ချင်းခီးရောက်ပါမလားမရောက်ဘူးဒါကြောင့်ဘိုးထိုက်တဲ့တရားဖြစ်အောင်တတိကိုသုံးရမယ်ဘယ်လိုလဲမပြတ်မလားရှုရမယ်မနာမရကြားမပြရှုမှတ်မြဲရမည်ဟုတ်ကဲ့လားဘယ်လိုရှုမှတ်ရမှာလဲ ဒီလားအခန်းခဏခဏပြန်အဆောင်ခဏခဏပြန်နေတဲ့ယောဂီမနာမရမှတ်နိုင်မှာမလားအခန်းရောက်ပြီအခန်းမရောက်သေးပါဘူးအဆောင်နာရောက်တယ်ဆိုလို့ရှိရင်ပဲအမှတ်ကလွတ်နေပြီအဲတချို့ဓမ္မယုံကဆင်းကလေးကလွတ်နေပြီမဟုတ်လားအဲ့လိုဆိုတော့အဲ့ဒီတတိရှုမှတ်မှုတတိကဘိုးဖြစ်ပါမလားအဲအခန်းကြတော့လည်းပဲမမှတ်ဘူးအဲစကားပြောတယ်ဆိုဘိုးမဆိုးဘူးလား စကားပြောတာဟာအပြစ်အကြီးဆုံးလို့ဒီရိတ်တာမှာမှတ်ယူရမယ်တဲ့။ဘာကြောင့်လဲဆိုတော့မိမိလည်းတရားပြတ်သူတော်ဘာကိုလည်းတမာရီအနှောင့်အယှက်ဖြစ်စေတဲ့အတွေ့အဲ့ဒါစကားပြောတဲ့ယောဂီဆိုဘုန်းကြီးကအလုတ်မအားလို့အလုတ်အားလို့ရှိရင်ခေါ်ပြီးတော့စကားပြောတန်ကြားပြီဆိုလို့ရှိရင်ခေါ်ပြီးတော့တရားပေးလိုက်တယ် တရားကောင်းကောင်းရအောင်ပေးလိုက်တယ်၃နာရီထိုင်ခိုင်းလိုက်တယ်တခါတည်းရသွားရောအမျိုးသမီးဆောင်နှဆောင်အထက်ထအောက်ထအလေတက်ကစကားပြောတာတွေဘုန်းကြီးအခန်းထဲကအတိုင်းသားကြအတိုင်းသားကြဘလို့ကြအင်တကွန်အမြဲတမ်းဖွင့်ထားတာအင်တကွန်အမြဲတမ်းဖွင့်ထားတာအဲအောင်စကားပြောတယ်ဆိုလို့ရှိရင်တော့သိတော့တော့အဲစကားပြောတဲ့ကြရင်တော့ငါယောဂီတွေတော့တရားတွေသိရကုန်ပြီလို့အောင်မြင်ရ ကြာလေကြာလေဘုန်းကြီးကအလုံများလေဖြစ်လာအဲ့လိုဖြစ်လာအဲ့ဒါနဲ့ပဲယောဂီကိုဂရုစိုက်တဲ့လောက်ရှေးကတော့မစိုက်နိုင်ရှေးကတော့ဘုန်းကြီးဂရုမစိုက်နိုင်တော့အခုကမ္မထမ်းဆရာတွေကလည်းတို့ကလည်းတိတ်ပြီးမကျွမ်းကျင်သေးတော့ဂရုစိုက်ရမှလည်းမသိဂရုလည်းမစိုက်တတ်သေးတော့ယောဂီတွေကချောင်းနေတာဘာဖြစ်နေချောင်းနေတယ်နော်ချောင်းယုံပဲရှိပါစေရှေ့ကပေါ်တော့မပါပါစေနဲ့ဟုတ်ကလား ပေါ်ပါသွားရင်ဘာဖြစ်မလဲဘောချောင်းချောင်းဖြစ်သွားလိမ့်မယ်နော်ယောဂီတွေကခြောင်နေတော့ခြောင်ချောင်နေရင်တရားလည်းခြောင်ချောင်မဲရတာပေါ့မဟုတ်ဘူးလားတကယ်ရပါမလားမရဘူးအဲဒါကြက်ကြက်နေမှတရားလည်းစိစိဆက်ဆက်ရတာစိဆက်ဆက်ရတာဘုန်းကြီးကမမျောလင်းမဲနဲ့တခါကိစ္စတူကပေါ်လာပြန်တယ်ဟွာ မလ29ရက်နေ့ဒီပြန်ရောက်ပြီးတော့အေဗီလ22ရက်နေ့ကြာတခါပြီးပါပြန်ထွက်ရအောင်အာပြီးပါအေဗီလ22ရက်နေ့ကြာတော့ဟိုမသွားပါဘူးလို့ဆုံးပြတ်ထားတဲ့အဲဥရောပအမေရိကအထိတခါသွားရလေဦးမယ်အဲ့ဒါလဲနှစ်လကျော်လောက်ကြာလေအောင်အဲမတတ်တာလို့မဖြစ်မဖြစ်တာတော့အဲ့ဒါသွားရတာအဲ့လိုပဲကိုကိစ္စဒီကိစ္စတွေက ဖြစ်ဖြစ်နေတော့ယောဂီကိုဘုန်းကြီးကတေချာကြီးမဆိုင်နဲ့ဘုန်းကြီးယောဂီကိုတေချာကြီးဆိုင်နေလေယောဂီတွေတိတ်တရားတက်တာပဲတကယ်ရှင်းရှင်းလင်းလင်းထိထိမိမိတွေ့တာမတွေ့လည်းမနေဘူးအတင်းမဲ့တွန်းတာပဲဘုရားကဲအခုလောက်ဟောရင်တော်ပြီလားဟောဆိုလိုတာကအခုလောက်ဟောရင်မဲအထုတ်လို့စိတ်တွေတော်တော်တိုးလာပြီပေါ့ဒါပြောတာတို့သေးဘူးလားဝိမု ക്തി မလွတ်မြောက်ခြင်းဘူးလားဘယ်ကနေလွတ်မြောက်ခြင်းတာတော့အဲလွတ်မြောက်ရင်အမှတ်ချင်းစအောင်အထောက်ဒါပဲခုနအဲ့ဒါလေးပြောလို့ဘုန်းကြီးတို့မော်ပြီးမှလေကျောင်းဆောင်နေဘုန်းကြီးနာမည်ပေးထားတယ်ပထမဆုံးစောက်တဲ့ကျောင်းဆောင်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာဝါစာသမ္မာအာဇီဝသမ္မာဝါယမလို့မေခင်ရှိပါနာမည်ပေးထားတယ် နောက်ဒုတိယဆောက်တဲ့အဆောင်တွေကတော့သူတို့ကတော့ပြည်ပကလှူရှင်တွေကဆောက်ကြတာဆိုတော့သူတို့ကတော့သူတို့သူတို့တိုင်းပြည်နဲ့ပဲနာမည်တပ်ပေးထားတယ်ကနေဒါဆောင်အမေရိကန်ဆောင်အဲယူရီးယားဆောင် စင်ကာပူဆောင် မလေးရှားဆောင်လို့အဲ့လိုတပ်ပေးထားတယ်နောက်တတိယဆောက်တဲ့ကျောင်းတွေအော်လွဲလို့ပထမဆုံးဆောက်တဲ့ကျောင်းတွေကတတိပဋ္ဌာန်သမ္မပဋ္ဌာန်အိဋ္ဌိပအိန္ဒြေဘုဘုဇင်မက်ကင်လို့ အဲ့လိုနာမည်ပေးထားတယ်တတိပဋ္ဌာန်ကျောင်းဆောင်သမပဋ္ဌာန်ကျောင်းဆောင်အိဋ္ဌိပတ်ကျောင်းဆောင်အိန္ဒြေကျောင်းဆောင်ဘူကျောင်းဆောင်ဘုဇင်ကျောင်းဆောင်ဆိုတာဗောဓိပက္ခိယတရား38ပါးပေါ့အဲ့ဒီခုနပြောတဲ့ဒုတိယဆောက်တဲ့ဟာတွေကတော့သူ တိုင်းပြည်နာမည်နဲ့သူတတိယဆောက်တဲ့ဟာတွေမှာဘုန်းကြီးကဒီလိုနာမည်ပေးထားတယ်တတ္တာတတိအ တတ္တာဝီရိယတတိတမာတိပညာဘိုးတွေလေခုနခုပြောနေဘိုးတွေတတ္တာဘိုးဝီရိယဘိုးတတိဘိုးတမာတိဘိုးပညာဘိုး6ဆောင်ရှိတယ်အဲ့တော့6ဆောင်ရှိတာမှာအခုပြောတော့နာမည်ပဲနှမျိုးတော့၅မျိုးဒါဖြင့်နောက်ဆုံးတစ်ဆောင်ကဘယ်လိုပေးရဟဲ့အဲ့နောက်ဆုံးတစ်ဆောင်ဝိမု ക്തി လို့ပေးထားတယ် နောက်ဆုံးတစ်ဆောင်ကဝိမု ക്തി အဲ့တော့မဲ့ပညာဖို့ပညာအရဟတမဲ့ပညာအရဟတဖို့ပညာမှရပြီဆိုလို့ရှိရင်တော့ဝိမု ക്തി ကိလေသာကလွမြောက်ပြီပေါ့ဒါကြောင့်ဒီနေ့ဘိုးတရားဥစဉ်ကြီးဟောပါဆိုတော့ဘိုးဟောတာဟာဝိမု ക്തി စိုက်စေခြင်းလို့မဟုတ်ဘူးလားစိုက်စေခြင်းတော့အဲ့ဘိုး၅ပါးအာကောင်းအထုတ်ပဲเนาะဒီတော့ခုနဖြတ်ပြောရမယ်ခုနမြတ်စွာဘုရားဟောတာကတော့ ဒီ90မဲ့ဟောတယ်လို့ဆိုတာအဲ့ဒါဆောင်းပုတ်ရှိတယ်ယင်သူမြင်၍ညီငွေလေးလင်းတဆွဲပြေပြောက်လွတ်မြောက်သည်ပင်လွတ်လင်လွတ်ကြောင်းပြန်မြောင်းဆင်ញင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်အဲ့ဒါခုနရွတ်ပြတဲ့ပါဠိရဲ့ဟိုရဲမဲ့လင်္ကာပဲယင်သူမြင်၍ဆိုတာဧဝံပတ္တ ဘယ်လိုမြင်တာလဲဆိုအနိစ္စဒုက္ခအနတ္တပဲလို့မြင်တာမမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်လို့မြင်တာအဲ့ဒါကိုဤသို့မြင်သည်ရှိသောဤသို့မြင်သောယဟန်သည်ယောဂီသည်ယင်းသို့မြင်၍ညီးငွေလေလျင်အနိစ္စဒုက္ခအနတ္တမြင်ပြီဆိုတော့ညီးငွေပြီနိဗ္ဗိန်တတိဟုတ်ကဲ့တယ်မဟုတ်လားညီးငွေတော့ဘာဖြစ်မလဲ အဲမလွတ်မြောက်သေးပါဘူးตาယာတတ်မဲ့မှုငြိမ်သွားရောညီငွေတော့ညီငွေတော့ตาတတ်မဲ့မှုမငြိမ်ဘူးလားအဲငြိမ့်နေဒါကြောင့်မလို့အဲနင်ငါအိမ်မနေနဲ့ဆင်းလို့ဆိုတာအဲ့ဒါတွေမဟုတ်လားမဟုတ်လားဟုတ်ကလားနင်ငါအိမ်မနေနဲ့ဆင်းတော့ဆိုတာအငြင်းွယ်ပြီးသားတတ်မဲ့မှုကင်းသွားလို့မဟုတ်လားအေးဆင်းနေဟေးတို့ကဒီက30ဆင်းလို့ရှိရင်လူပြိုဖြစ်တယ် သွားရောအဲ့ဒါညင်းငွေလို့သာယာတတ်မဲ့မှုကင်းပြီးသွားတာမဟုတ်လားအဲ့ဒါပြောတာသာယာတတ်မဲ့မှုကင်းတော့ကိလေသာကလွတ်မြောက်ရောဒါကြောင့်ယင်းသို့မြင်၍ညီငွေလေလင်းတဆွဲပြေပြောက်လွတ်မြောက်သည်ပင်တဆွဲပြေတယ်ပြောက်တယ်ဆိုတာတာယာတတ်မှတ်မှုငြိမ့်သွားတာ ဒါဆွဲပြဲသွားပြီဆိုလို့ရှိရင်တော့ကိလေသာကလွတ်မြောက်ပြီလွတ်မြောက်ပြီးရင်တော့ဘာဖြစ်တော့ပြန်ဆင်ញင်တယ်နော်လွတ်သွားပြီလားဘာတွေကြံသေးလဲမလွတ်သေးဘူးလားပြန်ဆင်ញင်တော့ဒါကြောင့်လွတ်လင်လွတ်ကြောင်းပြန်ပြောင်းဆင်ခြင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်အခုနရွတ်ပြတဲ့ပါဠိနဲ့အခုနပြောတဲ့အတိဘယ်ကိုအချင်းချင်းစီထားတဲ့ဆောင်ပုတ် မြတ်စွာဘုရားရဲ့ဉာဏ်စဉ်ဟုတ်လားဆိုရင်သို့မြင်၍ညီငွေလေလင်းတဆွဲပြေပြောက်လွမြောက်သည်ပင်ရင်သို့မြင်၍ညီငွေလေလင်းတဆွဲပြေပြောက်လွမြောက်သည်ပင်တ so လွတ်လင်လွတ်ကြောင်းပြန်ပြောင်းဆင်ခြင်းဝိဒုက္ခမုတ်ချငြိမ့်သည်ပင်လွတ်လင်လွတ်ကြောင်းပြန်ပြောင်းဆင်ခြင်းဝိဒုက္ခမုတ်ချငြိမ့်သည်ပင် ဆွဲပြေပြောက်လွမြောက်သည်ပင်လွတ်လင်လွတ်ကြောင်းပြမြောင်စင်ញင်ဘုဒ္ဓုခမုတ်ချငြိမ့်သည်ပင် ဆိုတာဘယ်လိုမြင်တာတော့အဲအိဋ္ဌာဒုက္ခအနတ္တကိုကိုယ်တွေ့ဉာဏ်နဲ့တွေ့မြင်တာစဉ်းစားဆင်ခြင်သိတာမဟုတ်ကိုယ်တွေ့ဉာဏ်နဲ့တွေ့မြင်တာအဲဒါလို့လွတ်တည် အထီကတော့အခုနတတ္တဝိရိယတတိသမารိပညာဆိုတဲ့ဘူရီအားကောင်းမှပဲလွတ်တယ်အဲ့ဒီဘူရီအားမကောင်းရင်တော့မလွတ်ဘူးဟုတ်ကဲ့လားမနော ဒီနေရာမှာဘုန်းကြီးကတတ္တာဘူနဲ့ပဲအချိန်ကုန်သွားတယ်ဝိရိယတတိသမารိပညာဘူပြောချိန်မရတော့ဒါပေမဲ့ယောဂီတွေကသိပြီးသားမဟုတ်လားဝိရိယဆိုတာကြိုးစားတာမသိဘူးလားတတိဆိုတာရှုမှတ်မှုချင်းဆက်ဆက်မိအောင်မှတ်တာ တော်ရောရောမှတ်တာမဟုတ်ဘူးတမာရီဆိုတာစူးစိုက်တည်ငြိမ်နေတာပညာဆိုတာ ထိုးတွင်သိတာအနိစ္စဒုက္ခထိုးတွင်သိတာဝိပဿနာပညာအရိယသစ္စာလေးပါးထိုးတွင်သိတာမေဖို့ပညာဟုတ်တယ်မလားအဲ့ဒီဘူတွေအားကောင်းပြီဆိုလို့ရှိရင်မလွတ်ဖဲရှိပါမလားမရှိဘူးလွတ်တယ်အဲ့ဒီဘူတွေကောင်းကြိုးစားပဲလိုတဲ့အပမာဒခေါ်တဲ့မမေ့တဲ့တတိနဲ့အမြဲရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်တတ္တဝိရိယတတိသမารိပညာဘူ၅ပါးလုံး